မနေ့ကနေယာနဓမ္မပေါ့ဒီကုသိုလ်တရားတွေကုသိုလ်မှန်သမျှနေယာနပြောသွားပါတယ်အကုသိုလ်မှန်သမျှအာဝရဏအစိတအပိစုတရားတွေလို့ပြောသွားပါတယ်ကုသိုလ်တရားက အလွန်ကျေပြန့်တာမို့လို့ပြောလို့တော်တော်နဲ့ဆုံးမှာမဟုတ်ဘူးခုနကဟောလဲဆုံးမှာမဟုတ်ဘူး 15ရက်နှစ်ပတ်ဟောလဲဆုံးမဟုတ်တလဟောလဲဆုံးမဟုတ်ခြုံပြီးတော့တိတာယုံရဟောရတာကုသိုလ်မှာအပြည့်ကင်းတယ်ဆိုတာပါလေအဲ့ဒီကုသိုလ်တွေကလည်းလူတန်းတဲ့ဒါနကုသိုလ်ရှိတယ်ဆောက်တည်ရတဲ့ကုချင်းစိတ်တန်တဲ့အတိညာဖွံ့ဖြိုးတိုးတက်စေတဲ့ဘာဝနာကုသိုလ်ရှိတယ်စသည်ပါလေကုသိုလ်ကြီးအဲ့ဒီတည်းကမနေ့က အလွယ်ဆုံးဒါနကုသိုလ်အကြောင်းပြောသွားပါတယ်အပြစ်ကင်းရင်ကုသိုလ်ပါပြစ်ကင်းတာကုသိုလ်ဆိုတော့ဒါနကုသိုလ်ဟုပြုတဲ့အခါမျိုးမှာပြောစရာအပြစ်နာစာတွေကင်းတန်ရှင်းပြီးတော့ကုသိုလ်ဖြစ်ပုံလေးကတယုတ်ဖော်ပြီးတော့ပြောသွားပါတယ်ပြစ်ကင်းတန်ရှင်းတဲ့ကုသိုလ်ပြုတတ်တဲ့ပုဂ္ဂိုလ်ဟာတန်ရှင်းတဲ့ စိတ်အင်အားစုတွေထဲမှာအလွန်ထူးခြားတဲ့မေတ္တာကရုဏာမုဒိတာပါတော့ပါတယ်မေတ္တာဆိုတာကမကျေနပ်ရင်မုန်းနဲ့ဒေါသကျေနပ်နေတော့အဲဒေါသရဲ့ဆန့်ကျင်ဘက်ဖြစ်သွားတယ်မေတ္တာကြီးတိမခံနိုင်ရင်ရက်စက်တဲ့ဒေါသဖြစ်ပေါ်ရရှိတယ်တိခံခွင့်လို့တော့ကျင်တာတော့ရက်စက်တဲ့ဒေါသกินတယ် အဲလိုမေတ္တာကရုဏာခေါ်တဲ့အတောဒအခြေခံပြီးတော့ပြုမှုရောအပြုမှုမှန်သမျှအများနဲ့စိုက်ပြည့်စုံတွေ့တော့ဝိတာတဲ့မုဒိတာတရားတွေပေါ်ရတယ်မုဒိတာဆိုတာကသူတစ်ပါးပြည့်စုံတာကိုကျင့်တတ်တာပြောတာအောင်မြင်တာကိုကျင့်တတ်တာပြောတာ လူတဘာဝကသူတစ်ပါးပြည့်စုံအောင်မြင်နေတာတွေ့ရင်မကျေနပ်မကျေမနပ်ဖြစ်ပြီးတော့မနာလိုတဲ့ဝန်တုတတ်တယ်ပြီးတော့မေတ္တာကရုဏာအခြေခံလို့ရှိရင်ကျေနပ်နေတော့မုရိတာတွေဖြစ်နေပြီဆိုလို့ရှိရင်မကျေနပ်မှုအကြောင်းပြုပြီးတော့ကမနာလိုတဲ့ဝန်တိုးတဲ့သဘောတွေလည်းအဲ့လိုလိုကင်းသွားတယ်တမဟုတ်ကြပါတယ်တမပြီးတော့ ဒါနကုသိုလ်ပြုတိုင်းပြုတိုင်းမှာဒါအချိုးကျအရောဒခေါ်တဲ့မေတ္တာကရုဏာပြီးတော့မုဒိတာအဲကျေနပ်မှုခေါ်တဲ့မုဒိတာတရားတွေအားကောင်းပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာကိုယ်အတွင်းနဲ့တစ်ဖက်သားပုဂ္ဂိုလ်တွေမနစ်နာစေခြင်းတော့မထိခိုက်စေခြင်းတော့ကိုယ်စိတ်ဆင်းရဲလည်းပဲမဖြစ်စေခြင်းတော့ မိမိမှာလည်းပဲကနမကောင်းမှုအကုသိုလ်တရားတွေနဲ့ရောထွေးပြီးတော့ဗောလေမတတ်မရှင်းဖြစ်စီခြင်းတော့အရှက်ကြောက်တွေလည်းထူးခြားခြားအားကောင်းလာတတ်တယ်ဒီနည်းနဲ့ပဲမလျော်တဲ့မကောင်းတဲ့ကိုနှုတ်အပြုတ်မှုတွေရိုင်းဆိုင်တဲ့ကိုနှုတ်အပြုတ်မှုတွေရှောင်ရှားဝေရအတွက်အလုံးလွယ်ကူသွားပါပြီ ကောင်းတဲ့အလေးထားလေးတန်ရှင်းတဲ့ကိုယ်နှုတ်အပြုအမူအလေးထားလေးအလိုလိုဖြစ်လာနိုင်ပါတယ်အဲ့ဒါကိုศีลလို့ခေါ်တာပါပဲနော်ဒီနေ့အဲ့ဒီศีลကုသိုလ်အကြောင်းအချင်းချင်းပြောပါမယ်ဒါနကုသိုလ်ပြုတိုင်းအတောဆခေါ်တဲ့မေတ္တာနဲ့ကရုဏာပါလာတဲ့ဟာအခြေခံလိုက်တော့ သူတစ်ပါးနဲ့ပတ်သက်လာရင်ကျိုးစီးပွားသာမြင်တယ်ကျိုးစီးပွားဖြစ်ထုံးလို့သာမြင်တယ်ကိုကဘာစီအမျက်ထုတ်ဖို့နစ်နာအောင်လုပ်ဖို့အမြင်တော့ကျင်နာမှုရှိလာလို့ရှိရင်သူများကိုယ့်အတွက်နဲ့ထိထိကြိုက်သွားမှာမကြိုက်နိုင်တော့စန္ဒာစိတ်တွေဝင်ပြီးတော့မိမိရဲ့ဆိုးပါတဲ့ကိုနှုတ်အပြုတ်မှုတစ်ခုခုရောက် တစ်ဖက်သားပုဂ္ဂိုလ်တွေမနစ်နာရအောင်အထိကရအောင်ကိုယ်စိတ်ဆင်းမဖြစ်ရအောင်ရှောင်သိတဲ့အချက်တည်နားလည်ပြီးတော့တော်တော်လေးရှောင်တော့တာပဲမညည်းစေတပ်ဖြတ်မှုဟွန်းစာနာစိတ်ရှိတယ်လေကိုယ်ထီလို့ရှိရင်မခံနိုင်ဘူးဆိုတာပေါ့ဒီစာနာစိတ်ဖြစ်လာပြီဟွန်းသူတို့ဘာလည်းပဲဒီလိုနေပါပဲဆိုပြီးတော့ပေါ့ဒီစာနာစိတ်တွေဖြစ်လာတော့ တို့ဘာမထိခိုက်ရအောင်အကာအကွယ်ပေးလိုက်တယ်ခုနအပြစ်မကင်းတဲ့ရက်ဆက်တဲ့ကြမ်းတမ်းတဲ့ဆက်စုပ်ဖွယ်ရအပြုအမူကိုမပြုခြင်းဖြင့်ရှောင်ကျဉ်ခြင်းဖြင့်အကာအကွယ်ပေးလိုက်တယ်ဟောသူတို့ဘာလည်းမထိခိုက်တော့သူတို့ဘာလည်းမနစ်နာတော့သူတို့ဘာလည်းပဲကိုယ်အတွက်နဲ့စိတ်ဆင်းရဲခြင်းရှိတော့တော့ကောင်းတယ်ဒါကောင်းတဲ့အလေးခေါ်တယ် ကောင်းတဲ့လေးဆိုတော့မကောင်းတာရှောင်မှကောင်းတဲ့လေးဖြစ်တာဒါတော့ကိုယ့်အတွက်မပါပေမဲ့လို့ကိုယ့်ကိုလည်းပဲခုနမညင်နွားရအောင်ခုနအပြစ်မကင်းရိုင်းဆိုင်ကြံတန်းဆက်စုပ်ပွေရအပြုအမူမျိုးမဖြစ်ရအောင်ဆိုတော့ကာဝယ်ပြီးတော့လည်းဖြစ်သွားတယ်တစ်ချက်ကိုနှစ်ချက်ပြဘယ်တော့ကောင်းလဲဒီမှာမင်းကောင်းတာပဲဒီမှာ အဲ့ဒီလိုတန့်ရှင်းတဲ့အမှုအကျိုးသွားကိုနားလည်ထားတဲ့ပုဂ္ဂိုလ်ဟာကိုယ်မှာအကျိုးရှိမှန်သိနေတော့အကျိုးမဲ့ဖြစ်တဲ့ဟာတွေယုံမုန်းသွားပြီဆက်ဆုပ်သွားပြီအဆက်ကြောက်တွေလည်းပဲထူးခြားဖြစ်လာတယ်ဒီလိုတစ်ခါတစ်ခါကိုယ့်ကိုယ်ကိုငဲ့ပြီးတော့ကိုယ်မှာမမြင်နွားရအောင်လို့မြင်နွားမှုကိုယုံမှုဆက်ဆုပ်ကြောက်လို့ကိုယ့်ကိုယ်ကိုအကာအကွယ်ပေးတဲ့အနေနဲ့ ဆိုးရတဲ့မတရားအပြုအမူတွေကရှောင်းလိုက်ခြင်းဖြင့်သူတစ်ပါးကိုလည်းပဲမထိခိုက်ရအောင်ကာကွယ်ဆောက်ရှောက်ပြီးသားဖြစ်သွားတယ်။တစ်ချက်ကုန်နှစ်ချက်ပြဒါလည်းကောင်းတာပဲ။အဲ့ဒါစီလခေါ်တယ်တော့။ဒါနကုသပြူတိုင်းမေတ္တာကရုဏာမုဒိတာပါလီလေးသီလအတွေ့စိတ်ချလေးတွေပဲဒီမှာ။အဲသူများငဲ့ပြီးတော့သူများဆောက်ရှောက်တဲ့အနည်းနဲ့ ထင်ရတာမျိုးရှိတယ်ကိုကိုကိုငဲ့ပြီးတော့ကိုကိုကိုထင်ရတာမျိုးရှိတယ်ဘယ်နည်းနဲ့ပဲထိန်ထိန်နှစ်ဦးလုံးမထိခိုက်ရအောင်မညင်နွားရအောင်ထိန်ထိန်ပြီးသားဖြစ်သွားတယ်ဆိုတော့အလေးအထားလေးကဘယ်နှကောင်းတဲ့အလေးအထားလေးပဲအဲ့ဒါศีลကုသလခေါ်ရတာမတရားတဲ့အပြုအမူတွေကရှောင်တဲ့အလေးတာศีลလို့ခေါ်ပါတယ်တော့ ကိုယ်နဲ့နှုံနဲ့ရှောင်လာတာသီလခေါ်ရတယ်အဲ့ဒီမတရားတဲ့အပြုအမူတွေကညှင်းဆဲတပ်ဖြတ်တာလည်းမတရားတဲ့အပြုအမူပဲသူတို့ကပစ္စည်းကိုမတရားယူတာခိုးတာဝှက်တာတိုက်ယူတာလိမ်ယူတာဒါလည်းမတရားတဲ့အမှုပဲကိုမပိုင်းတဲ့ကာမကိစ္စတွေမှာလွဲမစွာပြုကျင်တာဆစ်ဆုပ်ဖွယ်ပြုကျင်တာလည်းဒါလည်းမတရားတဲ့အမှုပဲအုတ်ထိန်မှုမကင်းတဲ့ သူတစ်ပါးရဲ့သမီးမျိုးကိုကအဲယောက်ျားတွေဆိုလို့ရှိရင်ဟုတ်သေးဘူးခင်းတဲ့သမီးမျိုးတွေမကျွလွန်တာလင်းပိုင်ရှိရတဲ့အခြားလင်းနဲ့ဖော်ပြတာဒါတွေပေါ့အဲ့ဒါမျိုးတွေပေါ့ပြီးတော့လိန်တာညာတာပြီးတော့ဒီစိတ်တွေရဲ့ ဒုစိတ်တရားတွေဒုစိတ်တရားစုတွေပေါ့လေလွယ်လွယ်ပြုနိုင်ဖို့ရာအတွက်တတိယကံတဘောဖြစ်တဲ့ဥပိ္ပစေဝတိတည်းတောက်ရှူတာဒါတွေဟာမကောင်းတဲ့မတန့်ရှင်းတဲ့အပြုအမူတွေပါပဲဒီအပြုအမူတွေကရှောင်ကျဉ်တဲ့အလေးထားတာလူကျင့်ဖို့ပဲအဲ့ဒီလူကျင့်ဖို့ကလူကျင့်ဖို့ကိုအဆက်အကျောက်ကပ်ပြီးတော့လုံအောင်ထိန်းတာပဲဖြစ်ဖြစ် သာနာစိတ်ဝင်ပြီးတော့သူတို့ကမထိခိုက်ရအောင်ထိန်းတာပဲဖြစ်ဖြစ်ဘယ်နည်းနဲ့ထိန်းထိန်းပေါ့ထိန်းရရောက်တာပဲအဲဒါလိုလက်လက်တွေ့ကြကြထိန်းနေတဲ့ပုဂ္ဂိုလ်ရဲ့လူအည်သွေလူအစဉ်တန်းကိုသူပိုင်ချတတ်မှတ်ပြီးတော့ပေးတဲ့စာမယ်ကိုရှိတဲ့ပစ္စည်းနည်းနည်းဖြစ်များများဖြစ်ဖြစ်လှူဒန်းတာကတော့စံလို့မဆိုရဘူး။ဘာလို့လဲဆိုတော့ကိုချင်းနဲ့မပတ်သက်ဘူး။အလေးထားပဲသူကပေးတာရှိတာပဲသူက စောင့်ကြည့်တဲ့သဘောမပါဘူးကိုရှိပေးလိုက်လွယ်လွယ်လွယ်လေးပဲအဲ့ဒီပုံမှာတွေ့တာတဲ့လောဘတို့ဘာတို့ဒါလေးတော့တဲ့ဒါလေးတော့ပဲသူကခွာရတာပဲဟွန်းစောင့်ကြည့်ရတဲ့သဘောမပါဘူးဒီမှာစောင့်ကြည့်တဲ့သဘောပါနေတယ်မနာကောင်းတယ်သူကအဲ့ဒါဒီပါသွားတာစောင့်ကြည့်တဲ့သဘောဒီပါသွားတာဒီမှာဒီတော့လူကျင့်ကိုလူစည်းကမ်း လက်တွေ့ကျင့်သူရဲ့လူရည်သေးတဲ့လူစင်တန်းကိုသူကမြင့်တင်တတ်မှပိုင်းခြားပေးလိုက်တဲ့စံဆိုတာပါလေအခြေခံကိုကျင့်သီလမရှိရင်လူစင်တန်းနှိမ့်ကြသွားလူရည်သွေးလျော့ပြီးတော့ရှိရင်လူစင်တန်းနဲ့လူရည်သွေးအခြေခံအဖြစ်တက်လာတယ်ကွာဒါသိအရေးကြီးပါတယ်ကွာဒါလို့ဒီသီလကို လူတိုင်းမရွေးပေါ့အရွယ်မရွေးတန်တဲ့လူအစဉ်တန်းစာလို့ဘုရားမြတ်စွာဟောခဲ့ပါတယ်တော့အရွယ်မရွေးတော်တဲ့အစဉ်တန်းစာဘာပါလဲလို့မေးသူကရှိလို့မြတ်စွာဘုရားသီလဟာအရွယ်မရွေးတော်တဲ့လူအစဉ်တန်းစာပဲလို့ဒီလိုရှင်းခဲ့ပါတယ်တော့ဆိုလိုတာကတော့လူငယ်နဲ့လည်းပဲဒီသီလတန်တာပဲ လူလပိုင်းနဲ့လည်းတန်တာပဲလူအိုပိုင်းနဲ့လည်းတန်တာပဲအရွယ်မကြီးတန်တဲ့အစဉ်တန်းစာဒီစံဒီအစဉ်တန်းစာရှိနေလို့ရှိရင်လောကီအစဉ်တန်းစာမရှိပေမဲ့လို့အတိရှိနေတာပဲလှနေတာပဲဒီမှာကိုဘွားလေးအမှန်ကောင်းတာဒီမှာဒါနကတော့ပြုတဲ့နဲ့အပြုကိုအပြုတဲ့နဲ့အလုပ်ကိုပြုတာမဟုတ်လို့ ဖက်သားပုဂ္ဂိုလ်ကိုကပစ္စည်းဖြည့်ဆွမ်းလိုက်တဲ့အတွက်ဝိတာရအောင်ဖာရိတဲ့သဘောသီလကတော့ကိုယ့်အတွက်နဲ့တစ်ဖက်သားပုဂ္ဂိုလ်ကြီးမထိခိုက်မနစ်နာကိုယ်စိတ်ဆင်းရဲမဖြစ်ရအောင်လို့စောင့်ကြည့်တဲ့သဘော မလုကောင်းမလုကောင်းတဲ့အရာကိုစောင့်ကြည့်တဲ့သဘောသီလကသူတစ်ပါးကိုယ်စိတ်ဆင်းရဲမဖြစ်ရအောင်စွန့်ဆောင်နေအဲ ဒီတော့လူရဲလို့ဖြစ်လာပြီဆိုရင်ကိုရှိတဲ့ပစ္စည်းထိုက်တန်သူကသူတစ်ပါးပြီးကံခြင်းအဖြစ်ဝန်တာရအောင်ပြုလို့ရတယ်လို့သူတစ်ပါးကိုစိတ်ဆင်းရဲဖြစ်ရအောင်လည်းပဲထိမ့်သိမ့်ရတယ်ဆိုတာဒါလူချင်းဝတည်ပဲဒီတော့လှုပ်သိလှုပ်တိုက်တဲ့ဒါနကုသိုလ်မလှုပ်ပြင်မဲ့မလှုပ်နိုင်ပြင်မဲ့လို့မလှုပ်ချင်းပြင်မဲ့လို့ မလုတ်တဲ့နဲ့ဟာကိုရှောင်ရှားခြင်းဖြင့်ကိုယ်အတွင်းနဲ့တစ်ဖက်သားပုဂ္ဂိုလ်ကိုယ်စိတ်ရှင်းမဖြစ်အောင်တော့စောင့်စည်းတဲ့အရာတွေစောင့်စည်းရမယ်ထိမ့်သိမ်းတဲ့အရာတွေထိမ့်သိမ်းရမယ်ဆိုတာစိတ်မှန်မှန်ရှိတဲ့ပုဂ္ဂိုလ်တိုင်းသုံးသပ်လိုက်လို့ရှိရင်လက်ခံကြတယ်လက်ခံမှကြီးပါပဲအဲ့ဒါအတိအရေးကြီးပါတယ်ဒါပေမဲ့လို့လောကမှာတော့အဲ့ဒီသီလကတော့ဥယျာဉ်များများအောင်အားနေနေကြပါတယ်နော် သူတစ်ပါးစီကပစ္စည်းအကူအညီမရပြီမဲ့လို့ကြောက်တာလန့်တာထူးထူးခြားခြားမဖြစ်လာပါဘူးကိုညှိစေတပ်ဖြတ်ခံရမယ်ကိုပစ္စည်းကိုခုနနိုင်တဲ့စီနေအပြုခံရမယ်ကိုပိုင်းတဲ့ကာဝကိုမတရားအပြုခံရမယ်အလေးအညာအလှည့်ခံရမယ်ဆိုလို့ရှိရင်ကြောက်တယ်လူတွေအဲကြောက်တယ်ဟုတ် ဒီတော့အဲ့ဒီအပြုမှုတွေကအများကြောက်တာဖြစ်တော့အများမကြောက်ရအောင်ရှောင်ကျဉ်လိုက်ခြင်းဖြင့်ကိုရည်စာတရားထားပြီးတော့ရှောင်ကျဉ်လိုက်ခြင်းဖြင့်မကြောက်အလှူဒါနာကြီးပေါ့လေကြီးကျယ်တဲ့အလှူဒါနာကြီးပေးရရောက်တယ်အဲ့ဒါအပယဒါနာခေါ်တယ်ဟုတ်စောစောပိုင်းကဒါနာကတော့ပစ္စည်းလှူဒါမလို့ဝတ္ထုဒါနာခေါ်တယ်ဒါကအပယဒါနာခေါ်တယ်ဒါတော့ ကိုကစာနာစိတ်ကင်းမဲ့ပြီးတော့အရှက်အကြောက်ကင်းမဲ့ပြီးတော့ကျุလွန်လိုက်ပြီဆိုလို့ရှိရင်ကျุလွန်သူဟာမိမိကိုယ်တိုင်ဝေရယံသူဖြစ်နေပါတယ်ဟွန်းကိုကယံမကင်းတော့ဒီယံကိုတစ်ဖက်သားပုဂ္ဂိုလ်သွားပြီးတော့အနှစ်လို့ဖြစ်တယ်သွားကျุလွန်လိုက်ပြီဆိုလို့ရှိရင်ကိုယ်ကမကျေနပ်ဘူးဒင်းနေအောင်ဆိုတာပေါ့ဒီမှာကြံပွားသွားတယ်ပုဂ္ဂိုလ်ယံသူတယောက်တယောက်အများကြီးပေါ့လေ ကိုယ်ရန်သူတွေပွားလာတယ်ကိုကိုယ်တိုင်လည်းပဲရန်သူဖြစ်ပြီးတော့ဒီကရန်ကတပည့်သားပုဂ္ဂိုလ်တွေပွားသွားတယ်ရှောက်ကျင်လက်ချင်းဖြင့်ကိုတွင်းကရန်သူလည်းပဲငြိမ့်ပြီးတော့အခြားရန်သူတွေလည်းမပေါ်တော့ကိုကိုယ်ရန်သူတွေလည်းမပေါ်တော့အဲ့ဒါလိုရန်ငြိမ့်တဲ့ဒါနအဝိဒဒါနလို့ခေါ်ပါတယ်အဘိယဒါနအဝိဒဒါန ပစ္စည်းဝတ္ထုမပေးနိုင်ပေမဲ့လို့လူတွေဟာလူသားပြည်ပြည်ကျင့်သုံးကြပြီဆိုလို့ရှိရင်အဲဒီအဘိယဒါနနဲ့အဝိယဒါနကတော့ပေးရမှာကြီးပါပဲမပေးနိုင်ကြလို့ကမ္ဘာလောကကြီးမှာကြောက်နေကြတာရန်နေပွားနေကြတာပါပဲညှင်းစေတပ်ဖြတ်တယ်ဆိုတာမကျင်တတ်တဲ့ဒေါသအရင်ခံတာပါပဲ ပြီးတော့ဒေါသရဲ့ဆန့်ကျင်ပဲအာရောသဖြစ်နေမေတ္တာကရုဏာရှိနေလို့ရှိရင်လွယ်လွယ်လေးပဲနှိစက်နှိစက်အဲညှိစက်တပ်ဖြတ်မှုကိုကျင်းသွားတာပဲ။နောက်ညှိစက်တပ်ဖြတ်တဲ့အလုပ်ဟာအာဒေါသအရင်ခံတယ်လို့ဒီလိုဆိုပါတယ်။အာဒေါသများလေလေမေတ္တာကရုဏာများလေလေညှိစက်တပ်ဖြတ်မှုကျင်းနေပြီပဲဒါပဲ။ဒါတော့သူတို့ပစ္စည်းယူတယ်ဆိုတာလောဘအရင်ခံတာပဲ။လူချင်းတို့ မတရားယူတာလေအဲ့တော့ဒါနကုသိုလ်ပြုတဲ့အခါမှာကိုပစ္စည်းကိုပိုင်တဲ့ပစ္စည်းသူတစ်ပါးပေးကမ်းတဲ့ဟာပေးကမ်းတော့သူတစ်ပါးပြည့်စုံသွားတာဝိတ္တတတ်တဲ့ပုဂ္ဂိုလ်ဟာကိုပြည့်စုံလို့ဝိတ္တတာတဲ့ပုံမူပြီးတော့ဝိတ္တမှုတွေကလေးလေးနက်နက်ဖြစ်တတ်တယ်သူတစ်ပါးပြည့်စုံလို့ဝိတ္တတတ်တဲ့ပုဂ္ဂိုလ်ဟာအဲ ကိုပြည့်စုံရေးအတွက်အလေးမထားတော့ဘူးသူတို့ကပြည့်စုံရေးအတွက်ပဲအလေးထားတော့တာပဲဒီတော့သူတို့ပြည့်စုံရေးအလေးထားတဲ့ပုဂ္ဂိုလ်ကသူ့ပိုင်ပြည့်စည်လည်းပဲတတ်မဲ့တဲ့သဘောဖြစ်ပြီးတော့ကျွလွန်ပါတော့မလားဒီလအလေးထားတဲ့ပုဂ္ဂိုလ်ကကိုယ်ကံမကုံနဲ့ကိုယ်ကျင့်တတ်နေတော့မတရားတဲ့ဆက်စုပ်ဝင်ရကောင်းတဲ့ကာမဂုဏ်လှမ်းပြီးတော့လောဘလည်းဖြစ်ပါတော့မလား အဲ့ဒါလည်းပဲလောဘအရင်ခန္ဓာပဲဒါတော့ကိုယ်ကာမဂုဏ်နဲ့ကျဉ်တ်ပြီးတော့သူများကာမဂုဏ်မလှမ်းမဲနဲ့အလောဘရှိတဲ့ပုဂ္ဂိုလ်ကလည်းပဲကာမိမိဆာဆရာလည်းလွယ်လွယ်လေးပဲအဲမုဒဝါဒတစ်ခါတစ်ခါမှာကိုကျိုးငဲ့ပြီးတော့လောဘနဲ့လိမ်ရတာညာရတာရှိတယ်တစ်ခါတစ်ခါလည်းသူများနစ်နာတော့အောင်လိမ်နာညာတာလှည့်တာရှိတယ်ဒါနကုသိုလ်ပြုတိုင်းမှာကုဏအချိုးကျမေတ္တာကရုဏာလည်းပါပြီး ပါပြီဆိုလို့ရှိရင်သူများနစ်နာစီတတ်တဲ့လိညာမှုမျိုးပြုနိုင်ပါတော့မလားပြီးတော့ကိုယ်ကတော့မှပေးကမ်းနေတယ်ဆိုတော့လောဘအရင်ခံပြီးတော့သူများလည်းလိမ်မတော့မလားကိုရုပ်အတွက်မလိမ်တော့ဘူးဒါဟာဘယ်လောက်တက်တာသွားလဲကြည့်ပါတော့အဲမူရစေဝါကတော့အာလုံးတတ်ချင်းအစရှိတဲ့ဒုစရိုက်တရားတွေဖြစ်ချင်းအရင်ကပဲတည်တည်ခံမယ် အဲ့တော့အမှန်တန်ဆိုးရတဲ့တတိယခါမူရစေဝါတောက်ရှူပြီးတော့ဒုစရိုက်တရားတွေလည်းပဲပြုရမှာရှက်ကြောက်သွားပြီလွယ်လွယ်လေးနဲ့ရှောင်နိုင်သွားပြီမူရစေဝါလည်းပဲမှာဒီတော့ဒါနကုသပြည်တိုင်းမှာအချိုးတကျပယ်သိတဲ့တရားတွေပယ်လို့ကင်းသွားပြီဆိုလို့ရှိရင်လွယ်လွယ်လေးတီလာဟာလည်းပဲဆောက်တည်ပြီးသားဖြစ်ဆောက်တည်ရတာလည်းလွယ်သွားပါပြီမကြိုးရမညှိုးရအောင်လည်းပဲထိန်းသိမ်းဖို့လည်းလွယ်သွားပါပြီ ဒီနေ့နဲ့ပဲသီလပြည့်စုံတဲ့အတွက်အကျိုးတွေနားလည်ထားတော့မြန်တို့တန်ဖိုးထားပြီးတော့ပို့ပြီးတော့သီလဆောင်ရှောက်ရေးပါလေးလေးနက်နက်ပေါ့လေတတိလည်းကောင်းလာတတ်တဲ့မှာအဲ့ဒီလိုဒါနနဲ့သီလပြည့်စုံရင်ပဲဝင်သားစရာဒါနပြည့်စုံဝင်သားရတယ်သီလပြည့်စုံတော့သူများမဆင်းရတော့မဆင်းရလို့တော့လည်းပဲတာပြီးတော့ ရှင်းလိုက်ရတယ်ဒီလောက်ဆိုလို့ရှိရင်လူကျင့်ကိုအခြေခံတော်တော်လေးကောင်းသွားပါပြီတော်တော်ကောင်းသွားပြီဒါမှလည်းကုသိုလ်ဆုံးမလားဆိုတော့မဆုံးတော့မဆုံးသေးဘူးကာကံမြောက်ဝစီကံမြောက်တာတိလာကမကျွလွန်ရအောင်တတ်နိုင်ပါလေထိန်းထားနိုင်ပါလေစိတ်နဲ့ကျွလွန်တာတော့တိလာမတတ်နိုင်ဘူးဒါနလည်းမတတ်နိုင်ဘူးပြီးတော့စိတ်နဲ့မကျွလွန်ရအောင် စိတ်ထိန်ချုပ်တဲ့အလုပ်စိတ်တန့်တန့်စင်အောင်ပြုလုပ်တဲ့အလုပ်လိုလာတယ်။အဲဒါတော့သမာဓိဘာဝနာအကုသိုလ်ပဲ။မေတ္တာပွားတာတို့ကရုဏာပွားတာတို့ဘုရားကုံတို့အောင်ပြုတာတို့ဒါမျိုးတွေပေါ့။ဒါမေတ္တာစိတ်တွေဖြစ်နေတဲ့အခါမှာစိတ်တွေတန့်နေတာ။ကရုဏာစိတ်တွေဖြစ်နေတဲ့အခါကတန့်နေတာပဲ။တမနစ်ပွားရင်တမနစ်အချိန်ပေါင်း60တန့်နေတာပဲဒါ။ဒီခိုက်တာမှာဆိုလို့ရှိရင်စိတ်နဲ့တော့မှမကျွလွန်ပြီးတော့ အဲ့ဒါသားကောင်းတယ်သူကတော့ကုသီပထမဝနာပွားတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဝမ်းပိုက်ဆိုင်ပြီးတော့ main object ဖောင်းမှုပေမှုချိန်သားကစီရဆိုင်ပြီးတော့ဆွေးမြေ့စွာရှိလို့ရှိအောင်မှစိတ်ကလေးစိုက်ကြနေအဲ့ဒီလိုဘာဝနာစိတ်ကလေးတွေတန့်စင်တဲ့စိတ်ကလေးတွေဖြစ်တိုင်းဖြစ်တိုင်းခုနညှိစေတပ်ဖြတ်လို့လည်းမရှိဘူး သူပဲပြီးစိတ်မတရားယူလို့တဲ့စိတ်မရှိဘူးတရားကြီးမပေါ်ဘူးအဲ့ဒါလို့စိတ်နဲ့မကျွလွန်ရအောင်လို့စိတ်တန့်ရှင်းတဲ့အလို့လို့လာပါတယ်အဲ့ဒါတော့ဘာဝနာခေါ်ပါတယ်သူကတော့အဲ့ဒါလို့တန့်ရှင်းတဲ့စိတ်ကလေးဖြစ်နေတဲ့ခိုက်တံမှာတော့ခုနစိတ်နဲ့တော့မကျွလွန်ဘူးပေါ့ဒါပေမဲ့လို့တန့်ရှင်းတဲ့စိတ်ကလေးကတဖြည်းဖြည်းအားနေပြီးတော့ပြေသွားပြန်တယ် မတန်ရှင်းမှုတွေဖြစ်လာကြတယ်။ရင်းစက်တပ်ဖြတ်လို့တဲ့စိတ်၊သူပိုင်ပစ္စည်းကိုအပိုင်ရှိလို့တဲ့စိတ်တွေဒါတွေဖြစ်လာကြတယ်။အဲဒီမှာတစ်ဆင့်ဆက်ပြီးတော့မဆောင်စည်းဘူးဆိုလို့ရှိရင်သီလတွေလည်းပြတ်သွားနိုင်တယ်။ဒါတော့စိတ်တန့်ရှင်တန့်စင်မှုအားနေသွားလို့မူလစိတ်ကလေးတွေပြန်ပြန်ဖြစ်လာတာပေါ့လေတန့်ရှင်ဖြတ်ရှင်တဲ့စိတ်စသည်ဖြစ်လာတာမျိုးမကုန်သေးလို့ဆိုတာထင်ရှားတယ် အဲ့ဒီမျိုးလေးပါပြတ်သွားအောင်ပညာဘာဝနာအထုရတယ်သတိပဋ္ဌာန်ဘာဝနာတရားတွေအထုတော့သတိပညာတွေအစဉ်စဉ်ဖြစ်သွားတာအဲနောက်ဆုံးအရိယမညာနဲ့နိဗ္ဗာန်မျက်မှောက်ပြုသိသွားပြီဆိုလို့ရှိရင်အ ਨੇ ဆုံးတတပတ္တိမဲ့ကုသိုလ်ဖြစ်သွားလို့ရှိရင်အပယ်နဲ့စတဲ့အကုသိုလ်တွေပေါ့လေအကုန်လုံးကျင်းသွားပြီအပယ်လေးပါးလည်းလွတ်မြောက်သွားပြီဒီမှာ အပေကြနိုင်လောက်တဲ့အကုသိုလ်တွေပြုခဲ့တာလည်းပဲအကျိုးပေးတော့နောက်လည်းပဲအပေကြနိုင်လောက်အောင်လည်းပဲအကုသိုလ်မှုတွေမပြုတော့ဒီနည်းနဲ့ပဲမျိုးတွေကုံသွားတာအဲ့ဒီမျိုးတွေကုံသွားတဲ့အသည့်ဘာဝနာကုသိုလ်လည်းလုပ်ရသေးတယ်ဒါနသီလလောက်နဲ့မလုံလောက်သေးဘူးသမာဓိဘာဝနာပညာဘာဝနာကုသိုလ်တွေပေါ့စိတ်ကောင်းတဲ့အသိဉာဏ်အဲတိုးတက်ဖွံ့ဖြိုးခိုင်မာသွားအောင်လည်းအားထုတ်ရသေးတယ်အဲ့ဒါဘာဝနာကုသိုလ်တွေ ပြီးတော့အမြတ်ကောင်းကျိုးပြုကုသိုလ်လုပ်ငန်းတွေမှာလည်းပဲလှူအားပေးတာတို့သူတစ်ပါးကိုယူယူသည်ပေးတာတို့ပေါ့နေရာပေးတာတို့စသည်ပေါ့လေအဲ့ဒါမျိုးလည်းပဲကုသိုလ်တရားတွေပါပဲအဲ့လိုကုသိုလ်တရားတွေတရားတွေထွက်မြောက်ကြောင်းဟုတ်ထွက်မြောက်ကြောင်းတရားရှိပါပဲဒီကုသိုလ်တရားတွေကတော့ကုသိုလ်တရားမှန်တယ်များဆိုလေအပြစ်ကင်းတဲ့ကုသိုလ် အဲအမှုရာမှန်သမျှဆိုပြီးအကုန်လုံးအရိယာပုဂ္ဂိုလ်တွေထွက်မြောက်ကြုံတရားကြီးတာဖြစ်တယ်ဆိုတာပေါ့နိအဲ့ဒါဆိုပါတယ်ကုသိုလ်ဟူသမျှအရိယာတို့ရဲ့ထွက်မြောက်ကြောင်းတရားကြီးတာလို့ပြောထားတော့အပေါင်းလိုက်အနေနဲ့ပြောထားတော့ဒါဒီပေါင်းပြီးမှထွက်မြောက်ကြောင်းလို့ဒီလိုတော့မမှတ်ရပါဘူးဘယ်ကုသိုလ်တစ်ခုမှထွက်မြောက်ကြောင်းမဟုတ် မဟုတ်လို့မရှိပါဘူးတခုချင်းတခုချင်းကလည်းပဲထွက်မြောက်ကြောင်းကုသိုလ်ကြီးပဲလို့ဒီလိုနားလည်ဖို့လိုပါတယ်ဆိုကြပါစို့ထွက်မြောက်တယ်ဆိုတာအချုပ်ချယ်ကြီးလွတ်တာပဲကုဒါနကုသိုလ်ပြုတော့မယ်ဆိုရင်ပစ္စည်းနှမျောနေလောဘတဏီပဲပြုတော့မလဲမနှမျောရင်ဒါနကုသိုလ်ဖြစ်တာပဲဒါတော့မနှမျောပဲနဲ့လှူတော့လောဘအချုပ်ချယ်ကနေပြီးတော့ချက်ချင်းလွတ်သွားတာရှိပါလား ဒါပဲဒါနကုသိုလ်လေးတစ်ခုပဲတော့ရှိတယ်ပြီးတော့တပတ်သားပုဂ္ဂိုလ်တွေမုန်းနေလို့ရှိရင်ဘယ်ဒါနကုသိုလ်ဖြစ်ပါ့မလဲမေတ္တာထားလို့ကရုဏာထားလို့တော့ဒါနကုသိုလ်ဖြစ်သွားတာပဲဆိုဒေါသက तू ကမုန်းတာပဲရက်စက်တာပဲဒါသူရဲ့ဆန့်ကျင်ပဲချီးကျင်မှုမေတ္တာထားတော့ဟောဒေါသအချုပ်ချင်းကလွတ်သွားတာတော့ဒါထွက်မြောက်ကြောင်းအစ်စ်ပဲဒီမှာဒါနကုသိုလ်ဟာ ကိုပစ္စည်းကိုနှမျောနေရင်အဲဝန်တိုတဲ့သဘောတွေဖြစ်နေလို့ရှိရင်ပဲအဲခုနဒါနကုသိုလ်ဖြစ်မလဲသူကပြည့်စုံတာကိုကိုကကျေနပ်နေတော့ဝန်တိုမှုဆိုတာလည်းဒီအချုပ်ချယ်လွတ်သွားတာပဲအဲ့ဒါတွေတွေ့ကြည့်ပေါ့သီလမှာဆိုလို့ရှိရင်တော့ဘလို့အချုပ်ချယ်တွေလွတ်တယ်လဲဆိုတာတွေ့ကြည့်ပေါ့ဒါနကုသိုလ်လေးတစ်ခုတစ်ခုမှာကိုပဲအချုပ်ချယ်တွေကလုံရောက်ပြီးတော့သွားတာတွေဘလို့အားရစရာကောင်းတယ်လဲအဲလက်ငင်းနေရနာဆိုတာ အဖြစ်သွားတာပဲအဲဆင်းရဲခြင်းအကြောင်းကိလေသာအချုပ်ချယ်တွေကလွတ်လွတ်လွတ်လွတ်သွားတဲ့ဟာလေးဒါနေရနာအလွန်ပြီးသားတာပဲဒီတော့ဘာကုသိုလ်ပဲဖြစ်ဖြစ်ဥတီချက်မှန်မှန်ထားပြီးတော့လုပ်ရမယ်ဆိုတဲ့အစာလေးပေါ်လာပါပြီခုနလောဘဒေါသအစရှိတဲ့အစီအတအချုပ်ချယ်တွေမှာထွတ်မြောက်နိုင်ဖို့ရာအတွက်ရည်ညွှန်းပြီးတော့ ဥတည်ပြီးတော့ဖြောက်မှတ်စွာလုပ်ရမယ်ဆိုတာပေါ်လာပြီအဲလိုဖြောက်မှတ်စွာထားနိုင်လို့ရှိရင်ထွက်မြောက်ကြောင်းဖြစ်တာကြီးပဲဆိုတာပေါ့လေဒါနားလည်ရပါတယ်။ဘာကြောင့်လဲဆိုတော့မိမိရဲ့တဏ္ဍာမှာဖြစ်ပွားစီတိုက်တဲ့အဲ့ဒီကုသိုလ်အလုံးလို့နဲ့ပဲတရားပုဂ္ဂိုလ်တို့ဟာတကယ်အေးချမ်းတဲ့အိဗ္ဗာန်ကို မျက်မှောက်ပြုပြီးတော့ဗောလေကိုဆင်းရဲမှထွမြောက်တော်မူကြတဲ့အကြောင်းကြောင့်ပါပဲဒါကြောင့်ကိုဆင်းရဲမှထွမြောက်လိုတဲ့ပုဂ္ဂိုလ်မှန်တိုင်းပါပုဂ္ဂိုလ်တိုင်းဗောလေသူတော်စင်မှန်တိုင်းကိုဆင်းရဲမှထွမြောက်နိုင်ဖို့ရရည်တံပြီးတော့ဗောလေဥတီကျမှန်မှန်နဲ့ခုနစောစောလေးကပြောခဲ့တဲ့အတိုင်းအစိဒအချုပ်ချယ်တွေကလုံးမြောက်ရာဆိုတဲ့ဥတီကျမှန်မှန်နဲ့ဗောလေ ဒါနသီလဘာဝနာအစရှိတဲ့ကုသိုလ်မှန်သမျှကိုပေါ့လေစွန့်နေသမျှကြိုးစားပြီးတော့ပြုတင်ပါတယ်ဖြစ်ပွားစေတင်ပါတယ်မပြူကောင်းမဖြစ်မဖြစ်ပွားစီကောင်းတဲ့ကုသိုလ်တရားရယ်လို့တခုမှမရှိပါဘူးပို့ပြီးတော့အကျိုးသက်ရောက်မှုရှိတဲ့ကုသိုလ်ကိုတော့ရွေးချယ်တတ်ဖို့လိုပါတယ်။မနေ့ကဥပမာလေးပြောတော့ပါတယ်။ဟုတ်ပါတယ်အစားအစာရှိတယ် စားသားပြည့်တဲ့ဩဇာတမပါဘူးနည်းနည်းဩဇာတပါတဲ့အစာရှိတယ်နည်းနည်းဆိုတော့နည်းနည်းပဲခန္ဓာကိုယ်မှာသက်ဆုံးတာရမယ်များများဩဇာတပါတဲ့အစာရှိတယ်များဆိုင်တော့များများဩဇာတရမယ်ပူကျိုးရှိမယ်အပြည့်ဆုံးဩဇာတပါတဲ့အစာရှိတယ်အဲ့ဒါကိုစားသုံးလို့ရှိရင်အပြည့်ဆုံးသက်ဆုံးတဲ့ခန္ဓာကိုယ်ရရမယ်အစာစာမှာ အမျိုးမျိုးကွဲတယ်လို့ထို့အတူပဲကုသိုလ်မှာလည်းပဲကွဲတာပဲဝဇ္ဇတများများပါတဲ့အစာကိုရွေးချယ်ပြီးတော့စားရတယ်လို့ထို့အတူပဲဒီနံပိုင်းဆိုင်ရာစိတ်အင်အားစုဩဇာတတိပါတဲ့ကုသိုလ်ကိုရွေးချယ်တတ်ဖို့ပဲအဲ့ဒီကုသိုလ်ကတော့အချာမဟုတ်ပါဘူးအခုယောဂီကြီးအထုံးနေတဲ့သတိပဋ္ဌာန်ဥပဒနာဘာဝနာ ကုသိုလ်ကိုပါကုသိုလ်ပါပဲ အဲ့ဒီကုသိုလ်လိုမျိုးကိုနေရောညပါပေါ့ဒီမပြတ်မစဲအထုဆယ်ကာလမှာတော့ဝိပဿနာကုသိုလ်ကိုသာပဲလူရင်းထွက်မြောက်ကြောင်းတရားလို့မှတ်တင်ပါတယ်ဒီတော့ဘုန်းကြီးကပြေးတက်ကိုမေးခွန်းထုတ်မယ်ဆိုရင် အစာပြေးရုံအစွမ်းတတ္တိရှိတဲ့အစာနည်းနည်းဝဇ္ဇတပါတဲ့အစာ များများဩဇာတပါတဲ့အစာနဲ့ဩဇာတအပြည့်ပါတဲ့အစာလေးမျိုးလုံးချထားမယ်။ဘယ်ဟာရွေးချယ်မလဲဆိုလို့ရှိရင်နားလည်တဲ့ပုဂ္ဂိုလ်ကတော့နောက်ဆုံးဩဇာအပြည့်ဩဇာတအပြည့်စုံပါတဲ့အစာပဲရွေးမှာပဲ။ဒါလိုပါပဲကုသိုလ်တွေထဲမှာဆိုလို့ရှိရင်နံပါတ်ဆရာဩဇာတအပြည့်စုံပါတဲ့ကုသိုလ်ကရွေးချယ်ကြမှာပါပဲ။ဒါကြောင့်ဥပဒနာကုသိုလ်ကအလေးမြတ် ထားပြီးတော့ဟောလေရွေးချယ်သင့်ပါတယ်စဉ်းစားကြည့်ပါလေအခုမိနစ်စက္ကန့်တိုင်းပဲမပြတ်မချစေဘဲနဲ့ဖြစ်ပွားစီတဲ့အရာတွေဆိုတော့ဒီကြားထဲမှာစစ်ဆောက်အောင်မှတ်တဲ့ပုဂ္ဂိုလ်ဟာဘယ်အကုသိုလ်တွေဝင်နေရှာရှိတော့မလဲအဲမှတ်နေလို့ရှိရင်တဏှာလည်းပဲလောဘတဏှာလည်းဖြူ တဏှာဖြစ်စီရတမိတ်စီရအောင်ပေါ်ပဲလို့တဏှာတမိတ်တာမရှိတိသွားလို့ရှိရင်အမှန်တိုင်းတိသွားလို့မတိဘူးမှန်တိုင်းမတိဘူးကအစားပေါ်လေးဒီအဝိဇ္ဇာတွေလည်းကင်းပြတ်သွားတာပဲဒါတော့ကုသိုလ်မှန်သမျှဟာအဝိဇ္ဇာနဲ့တဏှာကိုထိတိရောက်ရောက်ပေါ်လေးပြဖြတ်နိုင်မှဒါမှအထိရောက်ဆုံးအကျိုးပေးဆုံးကုသိုလ်ဖြစ်ပါတယ်ဓမ္မ ဦးစားပေးစနစ်အရလို့ဆိုရမှာပေါ့လေဒီမှာဒီလိုဦးစားပေးရတယ်လေဆိုတဲ့အချက်ကိုတော့နောက်နေ့ကြပါမယ်ဆက်ပြီးတော့ပြောပါမယ်ဒီနေ့တနာရီတဲ့7မိနစ်ကျော်သွားပါပြီ7မိနစ်15မိနစ်တောင်ကျော်သွားပြီဒီနေ့ရကြအောင်ဆို ခဲ့တဲ့နေ့တွေကအပြစ်ကင်းတဲ့ကုသိုလ်မှန်သမျှကိုစင်းရမှထွက်မြောက်ကြောင်းနေရနမိတာကြီးပဲလို့ပြောခဲ့ပါတယ်အဲ့ဒီကုသိုလ်တွေဟာလည်းပဲဒါနသီလဘာဝနာကုသိုလ်တွေအဆင့်ဆင့်ရှိနေတော့အကျိုးအရများဆုံး အမြတ်များများအထွက်ဆုံးကုသိုလ်ကဥသာပြီးစနစ်အရာပေါ့လေအလေးထားပြီးတော့ဆောင်ရမယ်လို့ပြောခဲ့ပါတယ်ဒီမှာအလေးမြတ်ပြုတင်တယ်အခုအာထုံနေကြတဲ့ယောဂီတွေမိနစ်စက္ကန့်ညတော်မှအဲမပြမဆဲစီပဲနဲ့ဖြစ်စီတိုက်တယ်ပွက်စီတိုက်တယ်ဆိုတော့ကောင်းနားလည်နေကြတာပါပဲ ကိုကအာမထုတ်မှသာနေရောပဲဒီတော့အလေးမြပြုတ်ပြီးတော့จิตတိတ်မလတ်ပေါ့ဒီဖြစ်စီတိုက်ပွဲစီတိုက်ဘာကြောင့်လဲဆိုတော့လောကီကုသိုလ်တွေထဲမှာဝိပဿနာဟာအမြတ်ဆုံးအရှိအမြင့်ဆုံးပဲဝိပဿနာဆုံးတာနဲ့တပင်နဲ့တည်း မဲ့ဉာဏ်ဆိုတာဆက်ဖြစ်သွားတာပဲအဲဒီမဲ့ဉာဏ်ကနိဗ္ဗာန်ကိုအာရုံပြုပြီးတော့မျက်မှောက်ပြုပြီးတော့ဝဆင်းရဲကလုံးလက်လုံးမြောက်သွားရသွားတော့တာပါပဲဒါကြောင့်ဥဇာပိစနေရအလေးပေးရမယ်လို့ပြောခဲ့ပါတယ်ဟုတ်ဒီတော့အခုလိုဝိပဿနာအလုပ်ပေါ့မြင့်မြတ်တဲ့အလုပ် အထုတ်ခွင့်အပြင်းထန်အထုတ်ကိုရနေတို့အခါမှာဥပဒနာလုပ်ကိုဖြစ်ပြီးတော့တပါးကုသိုလ်အလုပ်မျိုးလေးထားပြီးတော့အမထုရတော့ပါဘူးကျန်ကမြတ်မှာပြထားတာအောက်ထိပ်ဆုံးအဖြစ်တမထကုသိုလ်ကိုတောင်မှအထုတ်ရမလို့တော့ဘူးလို့ဒီလိုဆိုထားပါတယ်ဥပဒနာလုပ်ကို များများပြည့်စည်နိုင်တဲ့ကျောင်းရာကြီးတစ်ခုလိုပေါ့လေတာမန်ကုသိုလ်လုပ်ငန်းများကိုတော့ကျောင်းရဆိုင်ပြီးတော့မလုပ်တင်ဘူးဆိုတာအထူးပြောစရာမရှိတော့ပါဘူးဟိုဓမ္မပဒမှာခိုင်ခိုင်လုံလုံဥဒုတာရကနဲ့ညွန်ပြထားချက်ရှိပါတယ်အဲ့ဒီသဘောသွားကို အထုတ်တဲ့ယောဂီတိုင်းနားလည်တိုက်ပါတယ်ဒီသဘောကိုနားမလဲတော့တချို့ယောဂီများဟာအခုလိုပြင်းပြင်းထန်ထန်အထုတ်စေကာလ အကျိုးရနေတဲ့ကုသိုလ်လုပ်ငန်းတွေအထူးကြောင့်ညာတစ်ခုပြုပြီးတော့အလေးပေးလုပ်ကြတာလေးတွေတွေ့ပါတယ်ဆိုကြပါစို့အထုံနေရင်က လူကျင်တန်းကျင်တဲ့စိတ်တွေပေါက်ပြီးတော့အဲ့ဒီလူရေးအတွက်အကြောင်းရစိတ်ဓာတ်မျိုးပရိဒတ်စိတ်ရှိပြီးတော့သူတို့ဘာကူညီလို့တဲ့သဘောနဲ့လိုအပ်တဲ့အကူအညီတွေပေါ့လေကိုလို့ညီမြတ်တဲ့လုပ်ငန်းဖြိတ်ပြီးတော့ကူညီတာမျိုးစသည်ပေါ့လေအဲ့ဒါမျိုးလေးတွေရှိပါတယ်တမန်အဲ့ဒါမျိုးလေးတွေအပြင်းထန်အထုစေကာလမှာခဏချထားတယ်နောက်မှလှုပ်ရှင်လို့ပေါ့ လို့ဆိုပါတယ်။အမှန်အရေးကြီးပါတယ်။အဲ့ဒါကိုစိုက်ပျိုးပညာရက်နဲ့နှိုင်းယှဉ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဘုရားတို့စိုက်ပျိုးပညာမှာ improvement failing အမှုခါတိုင်းခုတ်လဲခြင်းဆိုတာပါလေ။စိုက်ပျိုးထားတဲ့သစ်ပင်လေးတွေ လိုအပ်တဲ့အပင်တွေကအုပ်ထားတာမိုးထားတာကာထားတာနှွယ်တွေကဆိုင်းထားတာအဲ့ဒါတွေကိုရှင်းပြရတယ်မရှင်းနိုင်လို့ရှိရင်မြည်စုဩဇာတွေလည်းပဲသူတို့ကဆုပ်ယူသွားတယ်ဆုပ်ယူသွားတဲ့အပြင်ခုနအထုဆိုင်ပြုထားတဲ့အပင်ကိုလည်းပဲအုံမိုးကာဆိုင်ထားတော့နလမထူနိုင်အောင်မဖို့ရိုးဖြစ်သွားနိုင်ပါတယ်ရှင်းနေသည့်တောင်တော်က မဖို့မျိုးနဲ့ပေါ့လေအတိအနှံတွေပါလေမရနိုင်ပါဘူးဒီလိုရှင်းပြရပါတယ်ဒီလိုနောက်တစ်ခုကတင်းနှင်းဆိုတာပေါ့လေတင်းနှင်းဆိုတာပင်ချဲခြင်းပင်နှုတ်ခြင်းဒီပင်စားပင်တောက်ပင်တွေတော့ဆိုတော့အစီအကျဲလိုက်တဲ့အခါကျတော့အပင်တွေကစုပုံစုပြုံပြီးတော့ပေါက်တာမျိုးလည်းရှိတယ်သူ့ဘာသူအဲ့ဒီလိုစားတော့တဲ့အပင်တွေ အသီးတွေကျွေးအစီတွေကြပြီးတော့အလိုလိုပေါက်တာမျိုးတွေရှိပါလားအပင်တွေကပြုတ်သိပ်ပေါက်နေတော့အသီးနာပိုးတန်တဲ့အပင်တွေဆိုပြီးတော့စိုက်ပျိုးရေးနားမလည်တဲ့ပုံကိုယ်တွေကဒီတိုင်းပဲကြည့်နေတယ်ပင်ချဲခြင်းလည်းမရှိဘူးပင်လုပ်ခြင်းလည်းမရှိဘူးအဲ့ဒီတိုင်းစုထားလို့ရှိရင်အပင်လေးတွေကလှီးသွားရောမြေစီရေစီကိုလည်းမျှပြီးတော့စုပ်ရတော့ ပင်လေးတွေလှီသွားတာပေါ့အဲ့ဒါမျိုးကြတော့အလားအလာကောင်းတဲ့အသီးကိုအပင်ကိုဦးစားပေးရတယ်အလားအလာမကောင်းတဲ့အပင်တွေချဲ့ပေးရတယ်မလိုအပ်လို့ရှိရင်လည်းပဲနှုတ်ပြီးတော့လည်းပြက်လိုက်ရတယ်တော့အဲ့လိုလုပ်ရပါတယ်ချိုးအသီးတွေပြုတ်နေအောင်တီးတာရှိပါတယ်ပြုတ်နေအောင်တီးတဲ့တည်းကအလားအလာမကောင်းတဲ့အသီးလေးတွေချွေပြရတယ်အလားအလာကောင်းတဲ့အသီးခြံထားရတယ်ဒါကြီး ဒါစပြေးပြင်ရမှာဒီလိုရှိပါတယ်ကမှာတင်းနေဆိုတာပါလေသူယောဂီတွေလည်းပဲကိုယ်ဘဝမှာခုနဥပဒနာသမာဓိဋ္ဌိပေါ့လေစတင်ပြုတ်လိုက်ပြီဆိုလို့ရှိရင်និဝရဏပေါင်းပေါင်းမိနေပေါ့အုတ်ထာမိုးထာကာတာဆိုင်တာတွေဟာဒီတစ်သလုံးတစ်ဘဝလုံးကပေါ့လေအဲ့ဒါတွေကလွှမ်းမိုးခဲ့တော့ စိတ်ကောင်းလေးတွေကနလမထူနေအောင်ဖြစ်နေတာအဲဒါကိုအကျိတ်နေပဲပယ်ရှင်းပြရပါပဲကွာอืมချိန်တော့ကြိုက်စိတ်အားဆိုင်ပြီးတော့အပူတပြင်းပေါ့လေထိတိမိမိပေါ့လေဆိုမြင်ဆိုရှုမှတ်ရတယ်စိတ်ကိုအတင်းစုစည်းရတာပဲဒီမှာဒီလိုလုပ်ရတာပဲကိုထားရအောင်မှာခုနစိတ်စွမ်းအားတွေပေါ့လေစိတ်အင်အားစုတွေပေါ့လေအကူအညီနဲ့ ကိုထားလို့တဲ့အာဟုစီကိုရောက်သွားအောင်ဆိုပြီးတော့အတင်းပို့ပေးရတာအဲ့ဒါလို့ဆိုလို့ရှိရင်အခုလိုစိတ်ဆွမ်းအမထုတ်ခြင်းကြောင့်ဖြစ်နိုင်တဲ့အလေးကြပေါက်တဲ့និဝရဏအနှောက်ရှက်အစီတတရားတွေပေါက်တင်ပလိုက်ပြစ်လိုက်သလိုရှင်းသွားတယ်အဲ့ဒါအကျိတ်နဲ့လောက်ရတယ်လို့ထို့အတူဥဇာဘိစနစ်အရာဥပဒနာကုသိုလ်အလေးထားပြီးတော့ပြုလို့ရမှာ အကျိုးအာနိသင်နဲ့ဒါနနဲ့ပတ်သက်တဲ့ကုသိုလ်မျိုးတွေဝိယဝစ္စလူအားပေးကုသိုလ်မျိုးတွေစသည်ပေါ့လေအဲ့ဒါတွေချက်ပြရတယ်နောက်မှလုပ်ရင်လုပ်ပေါ့လေဒါမှမဟုတ်ဆိုလို့ရှိရင်နှုတ်ပြရတဲ့ဒီခိုက်တာတော့ဒါမှအဲ့ဒီအပင်ဟာမြည်စီစီကိုလည်းတဝါကြီးဆုပ်ယူနိုင်ပြီးတော့လွတ်လွတ်လပ်လပ်ပေါ့လေဖုံဖုံဖြိုးဖြိုးရှင်တန်ကြီးထွားပြီးတော့အတိအနှံနေလည်းပဲ တော်တော်ကြိမ်ကြိမ်နဲ့တည်နှံပြီးတော့စားတော့နေပါတယ်တော့အဲ့လိုရှိပါတယ်တော့အဲ့ဒီစိုက်ပြေးနီးနဲ့အရှင်ကြည့်ရပါတယ်တော့နည်းနည်းတတိတတိကျော်ကျော်လေးပြောပြောအခုပြောခဲ့တဲ့အနိဋ္ဌိဘယ်ကိုဓမ္မပဒမှာအတ္တတထမထေရဝတ္ထုကြောင့်နဲ့ဒီနားလေတိုက်ပါတယ်စာရဲမှာဆိုမိလာက မိမိတို့ရဲ့တကယ်အကျိုးစီးပွားဆိုတာကိုလို့စိတ်ထားသုံးပါလို့အပြစ်နာစာတွေကင်းပြီးတော့တန်ရှင်းရင်ကြည်နုညံ့နှစ်သက်ဖွယ်ရဖြစ်တာဒါအစည်းအဝေးအစ်စ်မှလို့ဆိုရတယ်အဲ့ဒါမျိုးကတော့ကို့မှာလည်းပဲတန်ရှင်းသူတစ်ပါးလည်းပဲကို့အတွက်နဲ့မထိခိုက်ဒါအစည်းအဝေးအစ်စ်မှအဲ့လိုအစည်းအဝေးအစ်စ်မှကိုရိုးကိုသာကြည့်ရပါတယ် သူများလည်းမထိခိုက်ဘူးတာမျိုးကတော့အဲ့လိုကိုရုပ်ကသာကြည့်ပါတဲ့ပြတ်ထားတဲ့တာရကကတော့ဗုဒ္ဓပရိနိဗ္ဗာန်စံဃာနိမှာပါလေခုနယဟန်တဘာဟာဒီလိုအကြံကြံစီတွေးတော့ပါတယ်သူကတော့လေးလလုံးရလို့ရှိရင်မြတ်စွာဗုဒ္ဓပရိနိဗ္ဗာန်စံတော်မယ်ငါမှလည်းပဲယဟန်ကိစ္စမပြီးသေးဘူး ဖယားရှိနေတုန်းမှာပဲယဟန္တာဖြစ်အောင်ကိလေသာကုန်ခအောင်အထုတ်ရရင်ကောင်းမှာပဲလို့ဒီလိုကြံစီပြီးတော့တကယ်ကိုယုကိုစီကိုစီဝအစစ်အမှန်ဖြစ်တဲ့အခုလိုတတိပဌာဥပဒနာတရားကိုသာအထုတ်လေးနေပါတယ်။ဘာတန်အစီဝေတို့မကြောက်ရောက်ဖဲနဲ့နေလေပါတယ်။ဒါကြောင့်သူ့ကိုအတ္တတထ ကိုကျိုးကိုစီးပွားကိုသာကျင့်တဲ့ယဟန်လို့ဒီလိုအများက ပြောကြပါတယ်ကိုခေတ်စကားနဲ့ဆိုလို့ရှိရင်တကူကောင်းဆန်တဲ့ယဟန်ပေါ့လေကိုဘုလောက်သာကြည်တာသူရအဖို့မကြည်တဲ့ယဟန်ဒီလိုဆိုပါတယ်အဲ့ဒီကမှာဘုရုရှင်ယဟန်အချို့ကမကြည်မနှက်ဖြစ်ပြီးတော့ဘုရားထံမှာသွားရောက်ပြီးတော့ရှောက်ထားကြပါတယ်မြတ်စွာဘုရား အတ္တတတယဟန်ဟာအရှင်ဘုရားကိုမကြည်ညိုပါမေတ္တာကရုဏာလည်းမရှိပါသူဟာအရှင်ဘုရားပြိဋိဘံစမ်းမဲ့ကိစ္စအတွက်တက်တက်ကြွကြွနဲ့ဒီမှာတန်ခါအစည်းအဝေးကြီးပြုလုပ်နေတာပေါ့လေပါဝင်ဆောင်ရွက်ခြင်းမရှိပါဘူးအလွန်မဲ့သူဟာစိတ်ကနေပါတယ်လို့တိုင်နှံ့လျှောက်ထားကြပါတယ် ဒီခါမှာဗုဒ္ဓကအဲ့ဒီယဟန်ကိုခေါ်ပြီးတော့မေးတော်မူတဲ့ခါမှာဖြစ်ကြောင်းအမှန်ကိုပေါ့လေဒီမှာရှောက်ကြလို့မြတ်စွာဘုရားကောင်းချီးပြုတော်မူပါတယ်တာဓုခေါ်တော်မူပါတယ်ယဟန်များလည်းပဲဆုံးမဩဝါဒဆုံးမတော်မူကြောင်းကိုလည်းပဲဆက်လက်ပြီးတော့ပေါ့လေဒီမှာမိတ်မိတ်ဆုံထားတာရှိပါတယ်အဲ့ဒီမိတ်ဆုံထားခြင်းကတော့ ဘုရားဟာအဲ့ဒီအတ္တတတယဟန်အားဓာတုခေါ်ခြင်းကိုပြုပြီးတော့ယဟန်တို့တဲ့ငါဖျားမှာချစ်ခင်ကြည်ညိုလေးစားမှုရှိတဲ့ပုဂ္ဂိုလ်ဟာအတ္တတတမထီလိုဖြစ်တင်နေတဲ့ဟွန်းအဲ့ဒီလိုအနိမ့်ဖြစ်အောင်လုပ်တင်နေလောကအမြင်နဲ့ကြည့်မယ်ဆိုလို့ရှိရင် လောကဝတ္တရားချုပ်တဲ့တယ်ဆိုတော့အမြင်တော့တစ်မျိုးဖြစ်ပြီမယ်လို့ဘုရားရဲ့အလိုတော်ရကတော့အမှန်တန်ကောင်းတယ်လို့အမှန်တန်မြတ်ဘုရားနှိမ့်ချိုက်တဲ့အလုပ်ပဲတော့ဟိုယဟန်တို့တဲ့အကြောင်းပြလို့ရှိရဲ့နန္တာစသည်တို့နဲ့ပူဇော်တဲ့ပုဂ္ဂိုလ်တို့ဟာငါဖျားကိုပူဇော်တယ်မပြီးပါဘူးတဲ့အဲ့ဒါနဲ့စပြီးတော့မြတ်စွာဘုရားကို အချိန်ယူပြီးတော့ဗောလေရွတ်ဖတ်တဲ့ဆဲပြီးတော့ချန်တိန်လောက်တာတို့ဘာလို့ဗောလေသိမလို့ပါဖဲနေဗောလေအဲဒါနဲ့ပဲအချိန်ကုန်နေတာလို့ဆိုတော့အဲ့ဒါကြီးစဉ်းစားစရာကြီးဗောအဲ့ဒါကြီးလည်းပူဇော်တာပါရွတ်ဖတ်ပြီးတော့ပူဇော်တာပဲတော့ဒါဒီသိတတိထားစရာကောင်းပါတယ်တော့အချိန်နေယူပြီးတော့အကြာကြီးဗောလေဒီမှာတံပြိုင်ဗောလေတရှင်းဆိုဆိုဆိုပြီးတော့ဒီမှာလုံနေကြတာအဲ့ဒါကြီးလည်းသိတတိထားစရာကောင်းတယ်ဒီတော့ဒီလိုလောက်တာဟာဖရာ နှိမ့်ချိုက်တဲ့အလုံးလားဘုရားမနှိမ့်ချိုက်တဲ့အလုံးလားဆိုတာပေါ့လေအာနားလည်ရပါမယ်ခုနကြည့်လေอืมအပြည့်နဲ့စာရိကင်းတန့်ရှင်းပြီးတော့ယဉ်ကျေးနုညနှစ်သက်ဖွယ်ရာလေးတွေဖြစ်ဖို့တကယ်အကျိုးစီးပွားအစင်မှာတိလသမารီပညာအကျင့်တရားပဲဆိုတာဥဒိပဋ္ဌာဘာဝနာတရားပဲဆိုတာပေါ့ပြောခဲ့ပါတယ်အဲ့ဒါဟာလူတိုင်းအဖို့ အရေးကြီးဆုံးအကျိုးစီးပွားအစစ်မှန်တကူကောင်းဆံလောကအမြင်နဲ့ကြည့်မယ်ဆိုလို့ကြည့်တကူကောင်းဆံလို့ဆိုပေမဲ့လို့အဲ့ဒီတကူကောင်းဆံအကျင့်ဟာမိမိမှာလည်းပဲကိုလိုစိတ်ဓာတ်သုံးပါးလုံးတန်ရှင်းရင်ချင်းသူတစ်ပါးလည်းပဲကိုယ့်အတွက်နဲ့မထိခိုက်မနစ်တာကိုယ်စိတ်ဆင်းရဲမှဖြစ်တဲ့တစ်ချက်ကုန်တစ်ချက်ပြအလွန်ကောင်းတာပဲဒီမှာ အဲ့ဒါမျိုးအလေးပေးရမယ်ဒါဥစားပေးသင့်တဲ့အရာတစ်ချိန်တည်းမှာဥစားပေးသင့်တဲ့အရာကိုဥစားမပေးဘဲနဲ့ခုနအပင်တွေပေါ့လေစပင်တော့ပင်တွေပေါ့လေတဏှာတဲ့စုပြီးတော့အကုန်လုံးဥစားပေးလိုက်လို့ရှိရင်ပြုတ်တိမ်ပြီးတော့ဘယ်အပြင်းမှမသိသလိုပေါ့လေအဲ့ဒါလိုဖြစ်သွားနိုင်တယ်ပေါ့လေဒီတော့နန္ဒာစသည်တို့ ਨੇ ပူဇော်တဲ့သူတို့ဟာငါဖျားကို ပူဇော်သည်မမြည်ဘူးတကယ်ပူဇော်မှုဆိုတာကတော့မလေးပါဖိုလေးပါနိဗ္ဗာန်တရားလျော်တဲ့အကျင့်ကိုပေါ့လေကျင့်ရင်းတာလေငါငါဖျားကိုပူဇော်တယ်မြည်တယ်ဒါကြောင့်အခြားတစ်ပါးသောသူလဲသူလဲပဲအတ္တတတမထေနဲ့စံတူပြုတ်ပြီးတော့ကျင့်သုံးသင့်တယ်လို့မြတ်စွာဘုရားအဆုံးအမတော်မူပါတယ်တော့ ဥစားပေးစနစ်အရာအကျိုးအများဆုံးဟာကိုပြုလုပ်ရမှာသာပြောတာနော်အရှင်ခုနပြောခဲ့တဲ့ဟာတွေမလုပ်ကောင်းဘူးပဏ္ဏသာစသည်ဖြင့်မူဇောကောင်းဘူးမရွတ်ခမရွတ်ဖတ်ကောင်းဘူးလို့ဒီလိုဆိုလိုတာမဟုတ်ဘူးတကယ်အရေးကြီးတဲ့အလုပ်ပြုလုပ်ရမှာအဲ့ဒါတွေနဲ့အချိန်မကုန်စေချင်လို့ပေါ့လေအကျိုးများများရစေချင်လို့ပြောတာပါအရှင်မလုပ်ကောင်းလို့မကြတဲ့အနေမျိုးဟုတ်ပါဘူး ဒါကြောင့်ဗုဒ္ဓမြတ်စွာတေသနာလေးတစ်ပုဒ်ထုတ်ပြီးတော့မိကြပါတယ်အတ္တတတံပရထိနာဘုနာဘိနာဟပိအတ္တတတမဘိညာယစကထပစုသောစီယလို့ဒီဆိုပါတယ်ဆိုလို့ရတဲ့ဘက်ကတော့လောကီဘက်ကဆိုလို့ရှိရင်သူတစ်ပါးအားတရားတန်တထောင်တာပေါ့လေအကျိုးကိုဆောင်ရပြနိုင်စေကမူကိုအကျိုးမှ ဒီဒေါ်လာတာပေါ့လေတစ်ဆင့်တန်းကိုတောင်မှဆုံးချုံစေပြီးတော့မဆုံးရတင်ဘူးလို့သူလည်းဆိုလို့တယ်တရားဘက်ကဆိုလို့ရှိရင်သူတစ်ပါးအားရက်တဖို့ပေါ့ရောက်နိုင်လောက်အောင်ပေါ့လေအကျိုးများအပြိုးများနေဆိုင်အအကျိုးများအောင်ပေါ့လေကုညီနိုင်စေကမူကိုယ်အကျိုးကိစ္စမှာ သောတာပန်ဖြစ်နိုင်ုံမျှကိစ္စကိုတော့မှမဆုံးယုံမနစ်နာစေတင်ဘူး။ဘာဖြစ်လို့လဲဆိုတော့သူတော်ရဲ့အကျိုးများစွာဟာမိမိအဖို့အနည်းငယ်မျှချမ်းသာစေနိုင်တာမဟုတ်ပါဘူး။မိမိရဲ့အကျိုးသာလည်းရဲ့သေးငယ်ပြီမဲ့လို့မဖြစ်စလောက်ပြီမဲ့လို့မိမိအားအထိုက်လျောက်ချမ်းသာစေနိုင်သောကြောင့်ဖြစ်ပါတယ်။ ဒါမို့လို့ကိုယ်အကျိုးကိစ္စကိုတည်နာလဲပြီးတော့တဲ့ကိုကျိုးကိုကိစ္စကိုသာမပြတ်မလတ်အလေးထားအထောက်ရမယ်လို့ဒီလိုဆိုလိုပါတယ်ကိုကိစ္စကြီးပင်ဖြစ်ပြီမယ်လို့ပုံမူပြီးတော့အကျိုးကျေးဇူးများတဲ့မြင့်မြတ်တဲ့ကိစ္စကိုလည်းပဲအထုတ်စေကာလမှာပေါ့လေ ခုနစောစောပိုင်းကပြောခဲ့တဲ့ဟာတွေပေါ့လေအရေးကြီးတဲ့ကိစ္စကိုဖြတ်ပြီးတော့အစင်တန်းနိုင်တဲ့အကျိုးအရအမြတ်နဲတဲ့ကိစ္စကိုအမထုတ်ပါအမထုတ်တင်ပါဘူးဆိုကြပါစို့တဏှာကြီးမှာငွေတရားရတဲ့လုပ်ငန်းကိုလုတ်ကင်ကိုရနေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအလုပ်ကိုစွန့်လွှတ်ပြီးတော့တဏှာကြီးငွေ30လောက်20လောက် ရလောက်တဲ့အလုပ်ကိုမလုပ်သင့်ဘူးဒါလိုပါပဲတန်ဖိုးများတဲ့အကျိုးရအမြတ်ရတဲ့အဲများတဲ့အလုပ်ငန်းကိုဦးစားပေးစနစ်ရလုပ်ရမယ်လို့ဒီလိုဆိုလို့ရတယ်ပါဒါလို့ဆိုလို့ရှိရင်ဦးစားပေးစနစ်ကိုတော်တော်လေးနားလည်သွားပါပြီဒီလိုကိုရုပ်ကိုစီဝါကိုဦးစားပေးပြီးတော့လုပ်တဲ့အတွက် လူအတိုင်းဝိုင်းနဲ့နေတဲ့ပုဂ္ဂိုလ်တွေဟာလူမှုဝတရားနားမလဲပဲနဲ့ကိုယ်တရားသာကိုယ်နားလဲတာပဲဆိုပြီးတော့တချို့ဘာသာရေးအဲပုဂ္ဂိုလ်တွေကဘာသာရေးတချို့အဖွဲ့ဝင်ပုဂ္ဂိုလ်တွေကအပြစ်မြင်ကြတာရှိပါတယ်တချို့အနောက်တိုင်းအမြင်နဲ့ဆိုလို့ရှိရင်လည်းပဲအဲ့ဒါအပြစ်မြင်တယ်လို့လည်းရှိတာပါတချို့ပုဂ္ဂိုလ်တွေကဒါနဲ့ဆက်ပြီးတော့ဘုသူဒ္ဓဖြစ်ပြောရမယ်ဆိုရင်လွန်ခဲ့တဲ့နှစ်နှစ်ကျော်က ဘုန်းကြီးများအဲဟာဝိုင်ဟိုလူလူလူကျွန်းပေါ်လေကြောက်ရောက်သွားတဲ့အခါမှာအဲဒီကအခြားဗုဒ္ဓဘာသာဝင်ခေါင်းဆောင်တဦးနဲ့ဘုန်းကြီးတွေ့ပါတယ်ဘာသာရေးနဲ့ပတ်သက်ပြီးတော့စကားတွေပြောရင်းကနေပြီးတော့ဘုန်းကြီးကမိကုန်းတစ်ခုထုတ်ပါတယ်။အဲ လွတ်မြောက်ရေးနဲ့ကယ်တင်ရေးဒီအရေးနှစ်ခုဟာဘယ်တင်းကိုဦးစားပေးရမလဲလို့သူမေးခွန်းထုတ်ပါတယ်ဘုန်းကြီးလည်းကြားထားတာကကယ်တင်ရေးဦးစားပေးရမယ်လွတ်မြောက်ရေးနေအောင်ဆိုတာလွတ်မြောက်ရေးကတကူကောင်းစံတဲ့သူတစ်ပါးကယ်တင်ရေးကမှဒါမှတိုက်အကျိုးပြုတယ်ဒီလိုကြားထားတာကိုကြားထားတဲ့အတိုင်းဘုန်းကြီးအဲ့ဒီမေးခွန်းထုတ်လိုက်ပါတယ် သူကနှမျိုးလုံးပါပဲအရေးကြီးပါတယ်လို့ဖြေပါတယ်သူကနှမျိုးလုံးဦးစားပေးရမယ်ဆိုတော့ကောင်းပါပြီလို့ခွန်ကြီးကလူနဲ့ရောက်ဟာလို့လေဘင်းထိနုံထဲမှာနစ်နေတယ်လို့သူလဲနေကိုလဲနေဆိုတော့တူးတယောက်ကဟိတ်မင်းကငါကေတင်မယ်ဘာမှမပူနဲ့ဆို အဲ့ဒါဖြစ်နိုင်မှာမလားလို့ကိုကမှနုံထဲကကုန်းပေါ်မရောက်သေးပဲနဲ့နုံနစ်တဲ့ပုဂ္ဂိုလ်ချင်းချင်းကဲတင်မယ်ဆိုတဲ့ဟာသဘာဝကျပါမလားအာဒီလို့တော့မဖြစ်ဘူးလေတဲ့လူကဲတင်နေဆိုတော့ဘယ်ကနေကဲတင်ရမှာတော့လို့ကိုကကုန်းပေါ်ရောက်ပြီးမှနုံနေရလူကဲတင်လို့ဖြစ်တာပဲကဲဒီလိုဆိုလို့ရှိရင်လွတ်မြောက်ရင်းနဲ့ကဲတင်ရေးဘယ်ရင်ဘူးအရေးကြီးတယ်လို့ သူများကဲတင်လို့တဲ့ပုဂ္ဂိုလ်ဟာရှိဦးစွာကိုမှလွတ်လွတ်လပ်လပ်ရှိရမယ်လို့ကဲတင်တယ်လောက်တဲ့အည်သွေးတွေပေါ့လေပြည့်စုံနေရမယ်မဟုတ်လားလို့သူဝန်ခံပါတယ်ဒါတော့ဒီစကားအရာဆိုလို့ရှိရင်ဘုရားအလိုတော်ကတော့တကူရေလွတ်မြောက်ရေးဟာသိအရေးကြီးပါတယ်တကူရေလွတ်မြောက်ရေးအတွက်အချိန်ပြည့်ကြိုးပမ်းအားထုတ်ရာမှာ ကဲတင်ရေးတော့ခဏထားပါဦးကိုမလေးပဲကဲတင်နေလောက်တဲ့အရေးချင်းလည်းမရှိသေးပါဘူးအရေးချင်းရှိစေကမှုကို့မှာမပြည့်စုံသေးဘူးဆိုလို့ရှိရင်တော့သူများကဲတင်ရတာလေကိုယ့်အကူကဲတင်ပြီးတော့လူမျိုးရေးလုပ်ဖို့တကယ်လိုအပ်တယ်ဆိုတာအဲ့ဒါကိုပဲဦးစားပေးစနစ်အရာရှိဦးစွာလုပ်တင်တယ်ဆိုတာအဲ့ဒီတာရကနဲ့ရှင်းပါတယ် ဒီတော့သူတော်ဘာရဲ့အကျိုးစီးပွားကိုပြုလိုပြီးတော့သူတော်ဘာရှင်းရဲကလွမြောက်စီလိုတဲ့ကတင်ရဲ့လုပ်ငန်းလုပ်လို့တဲ့ပုဂ္ဂိုလ်ဟာကတင်နဲ့နီးလည်းပဲမလိလာသေးဘူးကတင်နဲ့နီးလည်းပဲကိုကလိလာပြီးတော့ကိုကိုယ်တိုင်ကလည်းပဲအခက်ခဲရနေပြီးတော့လည်းပဲလွမြောက်တဲ့နေရာလည်းမရောက်သေးဘူးဆိုလို့ရှိရင်တော့ ကယ်တင်ရေးလုပ်ငန်းလုပ်ရတာဟာထိအောင်မဲတော့မထင်ပါဘူးဒီတော့ရှိဦးဆိုကိုကိုကိုကယ်တင်ရမှာပါဘယ်သူမှလာပြီးတော့ကယ်တင်ရမှာမဟုတ်ပါဘူးကိုကိုကယ်တင်ကိုကိုကယ်တင်လို့စိတ်ချရတဲ့နေရာရောက်သွားပြီဆိုလို့ရှိရင်ဘယ်လိုအခက်ခဲရနေပြီးတော့ရုန်းကန်ရတယ်ဆိုတာနားလည်သွားပြီအဲ့ဒီနီးတွေကိုကြံတဲ့နေနေတဲ့ပုံကိုယ်တွေကို နှီးပေးပြီးတော့ကဲတင်နိုင်ပါတယ်ဟုတ်လက်ရှိဥစွာကိုကိုကဲတင်ပါဒါပဲကိုကိုကဲတင်ရင်ရှိဥစွာကိုကိုတိုင်းအခက်ခဲရလုံရောက်မယ်အဲ့ဒီနည်းတွေကိုနည်းနေတဲ့ပုဂ္ဂိုလ်များပေးပြီးတော့အဲ့ဒီလိုနည်းနဲ့သာကဲတင်လို့ဖြစ်နိုင်တယ်ဆိုတာပေါ့လေတတိယမှတ်ဖို့လိုပါတယ်ဒီအနေဆက်ပြီးတော့တချို့မတော်တခေါက်နေပေါ့လေဟို တရားပြတာတွေပါတယ်ရှိပါတယ်တမကိုမှလည်းပဲနီးလည်းမပြည့်စုံသေးဘူးတရားပြတဲ့နီးကိုကိုလည်းကလည်းမပြည့်စုံဘူးအထုတအထုတလည်းမဟုတ်သေးဘူးသူများဒီတရားတည်ပြခြင်းရတာကိုအဲ့ဒါလေးသိသိထားပါတမအဲ့တော့ကိုယ့်အကူစိတ်ချလာအောင်ပေါ့လေလူရောက်တဲ့အနေထားရောက်တဲ့အထိကြိုးစားလို့သဗ္ဗေပရိယလည်းပဲထိုက်တန်သူများပြည့်စုံပြီဆိုလို့ရှိရင်တော့ ကဲတင်ပါသိကောင်းတဲ့အလုပ်ပါပဲအဲဒီအလုပ်ကမနာကောင်းပါလေမနာမုံမြတ်တဲ့အလုပ်ပါအဲတော့ကိုကိုကိုကဲတင်ပြီးတော့သူတစ်ပါးလည်းပဲကဲတင်နိုင်ဖို့ရာတို့မြတ်စွာဘုရားကရှေးဥဆိုတာဥစားပြီးစနစ်ကိုဘယ်လောက်အလေးပေးတယ်လဲဆိုတာစဉ်းစားကြည့်ကြဖို့ပါပဲဒီကုသလနိယနာတရားနဲ့ဆက်ပြီးတော့ဘုရားလူတော်ကြလေးလေးနက်နက်ပြောစီရအချက်တည်း အများကြီးပဲကြံနေပါသေးတယ်ဟုတ်နောက်အကြောင်းညီတဲ့ခါကြမှာပဲဒါဆက်လက်ပြီးတော့ဟောရတော့မှာပါပဲအချုပ်ပြောကျင်တာတော့ဘုရားတဲတို့မိကြထားတဲ့အချက်ကလေးရှိပါတယ်တတ္တဝါတွေဟာလောဘဒေါသမောဟတွေအလိုလိုက်ပြီးတော့အကြီးအကျယ်ဆင်းရဲဆင်းရဲဒုက္ခတွေရောက်ပြီးတော့အာကိုရာမဲ့နေကြတာ ရေတဲ့နေမြောက်သွားတဲ့ပုဂ္ဂိုလ်ဟာအောက်ကလည်းရေတွေဆိုတော့ထောက်ဆရာမရှိအပေါ်ကလည်းရေတွေဆိုတော့ဆွဲဆရာမရှိဘေးပတ်ပတ်လည်းလည်းပဲရေတွေဆိုတော့မှီဆရာမရှိကြီးကြီးကျောင်းထဲမှာမျောနေတဲ့ပုဂ္ဂိုလ်တွေဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေဆက်ဆိုဗျာမြင်ပါတယ်ဒီမှာ လောဘဒေါသမောဟကြီးကျောင်းကြီးနဲ့မျောပါပြီးတော့အဲ့ဒါတွေအလိုလိုက်ပြီးတော့မတော်တာတွေရှောက်ပြူပြီးတော့ဆင်းရဲဒုက္ခတွေရောက်နေတာဩတတ္တဝါတွေဟာ ကိုကိုကိုမကဲတင်ကြပဲကိုကိုစွမ်းအားကိုနဲ့မလုပ်ကြပဲကိုတဲ့တဲတို့ပဲမိကြားထားပါတယ်ဘုရားအတ္တတိဘာဘိခွေဝိရထအတ္တဆရဏအနညဆရဏဘိခုတို့သူတစ်ပါးအာမကိုပဲနဲ့ကိုကိုကိုအာကိုကြဇမ်းပါတဲ့အချုပ်ကတော့ဒါပါပဲ ကိုယ်ကိုယ်ဆိုတာဒီပျက်စီးတတ်တဲ့ခန္ဓာကိုယ်ကြီးအားကိုးရမှာလားပျက်စီးတတ်တဲ့ခန္ဓာကိုယ်ကြီးကတော့တကယ်အားကိုးစရာတော့မဟုတ်ပါဘူးဒါပေမဲ့လို့ခုနတကယ်အကျိုးစီးပွားအစစ်မှဖြစ်တဲ့အနှစ်သာရတွေထုတ်ယူရေးမှာတော့ဒီခန္ဓာကိုယ်ကြီးပဲအားကိုးရမှာပဲတစ်ဖက်ကကြည့်မယ်ဆိုလို့ရှိရင်ဘာမှအားကိုးစရာမဟုတ်ပြီမယ်လို့အတုံးချတတ်တဲ့ပုဂ္ဂိုလ်မှာတော့အားကိုးစရာပဲ။ အမိုက်ပုံတွေကရွှေထုတ်ဆိုတာမျိုးလို့ပေါ့လေအမိုက်ပုံတွေပစ္စည်းတတ်တဲ့ခန္ဓာကိုယ်ကြီးရနေပြီးတော့တကယ်အဖို့တန်နေထုတ်ရပါတယ်မှာဒီတော့အာကုဆိုတာဘာအာကုရမှာလို့လဲဓမ္မဆရဏဓမ္မဒီပါဓမ္မဆရဏအနိညာဆရဏတခြားအာမကုပဲနဲ့တရားသိပြီလေမိယာကိုင်းကျုံရှိပြီးတော့တရားအာကုကြပါတဲ့ဒီတော့ကိုယ့်ကိုယ်ကိုအာကုဆိုတဲ့အတိတ်ပဲပေါက်သွားပါပြီ သူအကုရမယ်တရားကဘာတွေတော့လို့ဆိုတော့ကိုယ့်ကိုကယ်တင်တဲ့အနေနဲ့အကုရမယ်တရားဘာတော့လို့ဆိုတော့သတိပဋ္ဌာန်တရား၄ပါးပဲဟောသွားတာပဲကာယဝိဒနာစိတ်ဓာတ်တော်အာယုလေးချက်ပေါ်ကချိန်သားကစိတ်အားဆိုင်ပြီးတော့ထိတိမိမိဆွဲဆွဲမြဲမြဲအမြဲတမ်းရှုမှတ်တဲ့သတိပဋ္ဌာန်လုပ်ငန်း၄ပါးပဲရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာရှုမှတ်မှုတွေပေါ့လေတော်တော်လေးအသားကျ အားကောင်းသွားပြီဆိုရင်တမေစရာလူကျင်စရာလောဘကြုံဝေမယ်လို့လောဘမဖြစ်ဘူးလောဘဖြစ်တော့လောဘစီကြောင်းနဲ့အလိုက်တင်မပါဘူးအကုရရနိမိတ်တိပဋ္ဌာန်စိတ်ပြည့်စရာစိတ်ဆိုးစရာမုန်းစရာဒီအာယုန်နဲ့တွေ့ပြီမယ်လို့အမြဲပြန်ရှုမှတ်နေတော့ဒေါသအလိုလိုက်ပြီးတော့ဒေါသစီကြောင်းကြီးတဲ့အလိုက်တင်မပါဘူး သဘောမှလေးတွေအခြေခံကရှင်းစပြီးတော့ရှင်းရှင်းလေးလေးသိနေတော့အလကားသာစိတ်တူမှုမှမပြတ်မသားနေတယ်မဟုတ်တော့ရှင်းလို့ရှုမှတ်လို့လောဘဒေါသမောဟတွေကင်းနေပြီဆိုလို့ရှိရင်ဒါစီးကြောင်းနဲ့မပါတာဒါကိုယ့်အကူကယ်တင်လိုက်တာပဲဘုရားကယ်တင်လိုက်တာလို့ဘယ်အကူညီယူပြီးတော့ကယ်တင်လိုက်တာသတိပဋ္ဌာန်အကူညီယူပြီးတော့ကယ်တင်လိုက်တာဒါကိုယ့်ကိုယ်ကယ်တင်တာပဲအဲ့ဒါလိုနီးနဲ့ကိုယ့်ကိုယ်ကိုကယ်တင်မှုမြတ်စွာဘုရားက တိပဋ္ဌာန်၄ပါးကိုအလေးထားပြီးတော့မိတ်ကြတော်မူခဲ့ပါတယ်အဲ့ဒီမိတ်ကြတဲ့အတိုင်းအခုယောဂီများကိုယ့်အကူကယ်တင်ဖို့ရပါဘူးမြတ်စွာဘုရားဆုံးမင်းတဲ့အတိုင်းဓမ္မအဲညွှန်ကြားချက်ကိုပြနေကြတဲ့ပုဂ္ဂိုလ်များထံကပါလေမှာခံယူပြီးတော့ဒီမှာကျင့်သုံးကြတာအခုကိုကယ်တင်တဲ့အလို့ဆိုတာကလည်းကောင်းသဘောပေါက်နားလည်ရပါတယ် ကိုကိုကိုကဲတင်ကဲတင်တော့ကို့မှာသီလသမားတွေပညာအကျင့်တရားတွေပြည့်စုံပြီးတော့ကုကျုပ်ကုစီဝါအစစ်မှန်နေပါလိမ့်တနေ့တနေ့မတူတော့ပါဘူးဖြစ်လာပါပါပဲဒါသိကြပါတယ်အဲ့ဒီလိုဆိုလို့ရှိရင်ဒီရှိဘူးသမယကုလိုသတိပဋ္ဌာန်ဘာဝနာကုသဟာအခုဒီရှစ်ခုမြောက်နေရနာတရားအစစ်ပဲဆိုတာကိုရုနဲ့နားလည်ကြပါပါပဲ အဲ့ဒီရဲ့ဆန့်ကျင်မဲ့အကုသိုလ်မှန်သမျှဟာအဟံတားကြီးပဲဝဆင်းရဲဝဆင်းရဲထွက်မြောက်ကြောင်းအဟံအဟံတားပဲပြီးတော့အဟံတားဖြစ်တဲ့အကုသိုလ်တရားတွေကိုအတတ်နိုင်ဆုံးရှောင်ရှားပြီးတော့ကုသိုလ်တရားတွေပေါ့လေပွားများပြီးတော့ဝဆင်းရဲမှထွက်မြောက်အောင်ကြိုးစားကြဖို့ပါအဲ့ဒီကုသိုလ်တရားတွေကလည်းပဲအကျိုးအမြတ်အရနိုင်ဆုံးကုသိုလ်တရားကိုပေါ့လေအခုလိုအစင်းမြင်တဲ့ကုသိုလ်တရားမျိုးပေါ့လေ အမိမြတ်ဆုံးဦးစားပေးစနစ်ရပွားနိုင်ကြပြီးတော့အ ਨੇ ဆုံးတမက်တဖူရတဲ့အထိကြိုးစားပွားများအထုနိုင်ကြပါစေလို့လေးလေးနဲ့နဲ့တိုက်တွန်းရင်းနဲ့ပေါ့လေဒီနေ့နောက်ဆုံးတရားအဆုံးသတ်လိုက်ပါတယ်ကြံတဲ့အပိုင်းကိုတော့နောက်အကြောင်းရင်းတဲ့ခါကြမှာပဲဘုန်းကြီးဆက်ဟောပါတော့ဟောစရာလေးရနည်းနည်းကြံနေပါတယ်လူရင်းတော့ပြီးတော့ပါပြီဒါပါပဲဘုန်းကြီး